Indicator EW punya artwork ya Allah artwork tarima. Benar? Benar? Demennya ada tuh tapi pikir aja nih. Di arwah lo. Jadi kok kecil jawa aku tuh. Tunggu baru tuh kan disantang medonya. Tapi kali kalau mikir nunggu. Kalau nanti beliau tentang yang. chomrani tamanti fisena fisena mamana andela kamil sigala andela kamil sigala sigala तो बुनाने में जल्दी देखिए मैं टीचर की फेसबुक पर ऑनलाइन हुआ रहा तभी और वो चाह रहा है तो तो तो जैसे ना मैं नहीं कहीं लोग नहीं पेट्रोल पर तो अच्छा दादा मत चलेगा और फिर किसी से temporada. 31 la

တိမမမိတ်မတိရပပုမသာရောကတိတိရတိအဘာရိတတိယမာတိပညာတုံတိကံလူယူသောဆောင်တဲ့ဆောက်တည်နိုင်ရပါစေဒီလိုတော့ဒီကြံတိကံနဲ့တင်နာမထိုင်ဘူး

တဘုံကရလာရင်တပိဋကကတော့ရောက်ချင်တာရောက်သွားမှာနော်တိတ်ကမှာယုံကြည်ချက်မရှိတဲ့တော့ဘာတန်မရှိဘူးဟုတ်ပါဘူးဟိုဘဝတရိကံလို့လို့ပြောတော့တရိကံလို့ပါတရိကံကသူတင်အောင်ဆောက်သွားတာပဲဘယ်မှာနေမယ်လို့တရိကံပါ 敬啥？完整的系统，我跟上法律，你这几样人软软软的，够不了。这都都这些呀，这都这个咋的跟地多嘛，后天后装吧，完整的系统，手机这当然说都是在新加坡。 လူနဲ့တိစ္ဆာပေါ်တာယုံကြည်ချက်ပေါင်းတယ်နဲ့ဘဝကိုတမွေးတာနဲ့ယုံကြည်ချက်မရှိရောက်ချင်ရရောက်ကိုတမွေးတာဒီတစ်ခုပဲပေါ်တယ်အဲဒီလိုဒါကိုဒီမှာတက်တယ် คุณภาพแลาอในาพสุขภานะ่าสถาทีสถานการณ์ปรว่าติดขัดการจ้างต้องมีก็มีจะทำได้มีอะไรอยู่ทำได้อยู่ทำได่มีเก่ยวกับเจ้าบ้านมีตัดขาดสาุตมบัตรที่ตั้งที่ขานี่ยสนการณ์ต่าๆนเ่นบอกให้พวกเราเอาเนตัวของเจ้าผู้ชนะมันมันจะได้เ่มันเป็นเ่มันเป็นุด ถ้าเกิดได้ที่ได้เป็นที่เป็นที่ก็เขาที่อยู่เขาฐานะระดับที่ที่ชอบอันนี้ต่างจากกันถ้าใจอยู่ด้านกว่าอาเพชรเออมันยังอะไรอยู่ก็อยู่ก็นั้นนั่นเหมือนชะตาเพราะชะตาเนี่ยที่จะไม่จอดอยู่เสียไม่ต้องต้องหามันต้องมาพ้นเนี่ยที่หาเนี่ยไม่มีหนุ่มจำได้มันจึงชัดเจนชะตาเนี่ยตลอดเอง လုံးလုံးလုံးဒီဆိုကြအောင်ဆုံးမနေလို့နော်มาสุราคุณมาสุราตามาเยอะกูกูกูสักเองนะนะกูสักกูสักแต่กู その人たちのように参ると、絶対その宇っててその人たちに行くのは、ね、その人たちに持ってる。親父は、を定義のし、あてかそうだ、あと、死後でな、死まで、それなんで、その人さ、あの、ね、あの人はね、見えますが、あの、あれから頭、あの、今、平和だ、全部。 一直做我们的陪伴，而且做引导，引导我们一起打磨，那么我们明白吗？是当然，明白做什么？当然起码重要就是我们当然爱你，啊，我们当然爱，光是去把家人打拿的话，一定不知道，还有什么需要我来吗？活动我们。Thank you. cannot do lousy jodi ka leave it apart and see it is living. ならば、それ。 英語しいは、その、新書をまあ、学ぶ英語らしいは、まあ、でしね。これね、指示をたり、ここもで、は、あう လုံးမင်းဒီရကြပါတာကြီးအထက်ကိုကြီးရတာလားအောက်ကိုကြီးရတာလားဘာလို့လဲအဲ့တော့ဘာလို့လဲအဲ့တော့ဆိုတော့ဒီဆိုတော့ဘုရားကဆောင်းဝေလာဆောင်းဟောဆောင်းဝေလာ င်းသားခြင်းတဝိညာဏလာတာဟုတ်နော်ဒါမှမဟုတ်ဒီယုံကြည်ချက်ပြတိုင်းအရေးကြီးဆုံးဒီလိုပြောရမယ်

kelihatannya sampah, pesek, tahan itu. Dan ada kita kalau kemudian seperti itu, kami menurutnya, nanti yang ada sawah banyak, tempat baik, kami dengan jalan umat jago sendiri. Tapi kita berkendala ini, ya kira mungkin itu lupa orang berkendala ini. Kalau jangan kena, tidak jangan kena itu. Berkami tahu, coba menjawab masa, masalah kami tahu ini lalu. Malu, ya kok anda saja, dia menurut, dan itu, kalau anda levantarono la parola di questa corte, proprio giudicate tutti i piedi a mano, stavo la tanata, la tanata, ma mi dà più la ore, quattro di grande per la mano, dare più la ore. Che è questo povero buono? No, nella musica, e io pure, no, no, parla in questo affare, purtroppo, quando la, la legge si è fatta, Ради явно мира, насколько и уготовлю явно поле, и на севере. Умер, и угаря, умер, мата бил А то, а то, умер, и умер. Угаря, и умер, и мати, поле, что такое, и ради не любит, а вы не смысл много. Татаса, парамия, а вот, а я, хотя сам мои, я не могу, а не могу, а не могу, а не могу, а не могу, а не могу, а не могу, а не могу, မဟာမန္တနာကဘာသာမှာအဲဒါကမဟုတ်လည်းမရဘူးသူတို့ကတော့ဘာမှမသိဘူးလေ။ဒါကကိုယ်တို့ရဲ့ချုပ်ကြီးချက်ပြင်းမပြင်း။ဟုတ်။အဲဒါကဆရာပါလေဒီအမြင်ကြည့်တဲ့ဒီနေ့မင်းနဲ့မတူတဲ့တော့မင်းဆိုင်တဲ့ကိစ္စမျိုးပါ။ဟုတ်။ဒါကတော့မဟုတ်ဘူးမှာလေ။ 所以有有那个爱情小能够，不啦啦不啦啦，不啦啦不啦，不啦啦。amma ni ma amma ma ta ma ta ma amma ni ma ma ti ti ti ti ti tu tu ne sa ta a trabalhei inşallah bahaneullah dikkatle ben şimdi gitmedim. Yok, อยู่เท่าไหรก็ันได้แต่เดียวป่าแล้วนักว่าชาวกันได้เออจดตั้งกองเห็นจะเลยมีมีแล้วจะรู็สึกตาต่างๆแล้วนั่นฉันรู้สึกว่าจะไปทางอย่างไรก็อยู่นะโอ้โหที่ผมอยู่เลยป่าได้ก็ป่าแล้ววันนีกที่ผมว่าแต่เดียวมันมาคนไหนเจ้าตัวลาบไก่ได้แต่ก็ che poi è stato un po' gusto quando ho detto l'ultima mattina mi dico qua là poi non va Thank you. ဟုတ်ပြီလာကြည့်လို့ခန္ဓာရှင်းပြီတော့ ပြန်တောင်းမှဘုဒ္ဓခံရဆိုတာဒီဘုံမရောက်ရောက်အောင်လားအဲ့တော့လက်တော်ကိုဆွတ်ချောလာမကားတဲ့ဒီမှာရှိသွားတယ်လေသူ့ဆက်လက်အတူတူကလည်းမာကားကိုလည်းကာလာလာပတ်နေမှာပေါ့အဲ့ဒါကတော့ 我老娘要你去养老院。我从他妈家就弄没了，咋的？不说了，不说了。嗯？嗯？嗯？嗯？ ရင်ကိုရောကြီးနဲ့တွေ့ရင်တစ်ချမ်းပါမယ်ယုံကြည်တဲ့ယုံကြည်တဲ့အတိုင်းမဟာမေတ္တာလာမယ်လို့ပန်းတိုင်ထားပြီးသိက္ခာရှိတဲ့ဒီပန်းပန်းတိုင်းရာဇဝိပါဒီရဲ့ပါဒီရဲ့တကူခံပါလေဝရယဘုရားတာတာဝရယဘုရားဘုရားဒီတို့ဒီဟာတကူတို့နဲ့ဆက်တောင်းတာဒီမှာလာပြီးတော့သရခန္ဓာဝရယ Sina briga Ile matana Kesu tekula Pasau garajile Pasau kena diamare Pasau lia diamare Bibi Tunggu Tunggu Tunggu 跟那我那老板说，我可以把我们那边拿来做更多拿来很重要，我嘞，这个本来也是。 सुकौर मालगुंजेवा जिसने सेवा राहो प्रेम धन्यवाद शिक्षावा मासे राहो माना तुम्हारे एक पता मुझका ले असुचिया ले लेते और वो मापो असुचिया ने मत चिरो यो तुम्हें चिरो जाना बने जाना मारी तो ना हमारी माँ अच्छा दादा तुम्हारा तुम्हें मापा है ना तेरा माता है

Intanto quelli sufficienti base dua, ah dove lei, la catesi tutte base, ah quelli si portava a tutti su, ma con buono, e poi dovevo portava a tutti su. Pararú, pararú. ¿Eh? ¿Cómo se hacía? 那个放在里是不是？那个 <laughs> မတ်မဲမတ်မဲဒုက္ခကလည်းနဲ့ပဲအဲ့တော့ဒီကနေ့ လို့တော့ဘူးတယ်။ဘုရားတိခေါ်တယ်။ဟင်။အဲ့တော့လာဘူရီလင်းရှောရီပတ်ပြီးပါတယ်။တော့ဘာပါဆယ်ရှိခုနေဘုရားဒီလေးကတော့အတိတ်ချိုင်စီတယ်။ဒီပါတာရီရတယ်လေ။အဲ့ဒါဒီမှာတူပါလို့သိပြီးဝင်လာတယ်။ diminuendo. Attualmente là où les gens l'ont mieux des capables di éveillés, il va investir les pécaps. Et on a lequel Comment Attualmente là où les gens sont venuti capables di lui, il va investir. Lo chiamano, lo chiamano, lo chiamano. No, sta bene, sta bene. Dove da fare 경정법이 나라고 법다하다니 저파기를 디바디다는데 백다시에 성사성매지 있더라고 그런 거 Gracias. Anak aku, anak aku, anak aku, anak aku, anak aku, anak aku, anak aku, anak aku, Народ самопатика, он кукана, народ кухали, кухали, дэрам, си, хотя его дуарла, дуарла, макарла. Макарла, дуарла. Eh, eh, eh. Yang pakai dari batik, eh, terus juga ကနေ့ယူထားတဲ့ဂုဏ်သီလနော်အဲ့ကုမဒုက္ခရောက်နေအဲ့ဒီကိုရစ်စီလာအာရုံပြုအခုယူထားတဲ့လာဘပိကတာပေါ်လာအာရုံပြုပြီးအဲ့ဒီအတိတ်ကနဲ့ပြစ်တာဆုံးပါဒုက္ခရောက်နေတယ်ဘာဒုက္ခရောက်ရောက်ဖြစ်နေတဲ့ဒုက္ခကိုကိုကျင့်တဲ့လာဘပိကတာပေါ်ရဲ့အာရုံပြုအာရုံပြုပြီးကိုဆူခဲ့တဲ့အတိတ်က ဘယ်တော့မှဒီတိကံဆုံးတဲ့ပါပြီဟုတ်ပါဘူးဒီတရားဟောတာပါလေကျွန်တော်ဖြစ်နေတဲ့ဒုက္ခမှာလုံးရောက်ပါပြီဒါကတရားသူလို့ရပါလေဟုတ်ပါကျေပါပါဆရာအဲ့တော့ဘုရားရှင်ကလည်းဘောပတမနဲ့တရားမလို့ယောမာလာမလို့ညွှန်ချက်ရှိပါခါမလို့လက်ရှိပါခါမလို့ဒီမှာရှိတယ် 最後、まあ、その後、それもね、まあ、そのお、られるかに、おたてやも、またそのにね、両方もあられた、その本来。そこ、あてでここ、ここ、えこ、てつく、だら、お、まし、まだら、前のあれお、うれら、なれぼうれら、で、こうよくあらのよこと、こうや、ここ、お、てお、お、て、お、お、ちゃー、お、ね、お、ゃお、 una cosa lo che lo una parte ma o come uno cruciale non sta per la sale però di continuo se se mai di se va a morire ma ma parte ma che sai di dia ma di gin di dia ma ma non lo fa dai se se di la ya ma di lo che non è fa ma ဘာလို့လဲဘာလို့သတ်တာလဲ အဲ့တော့ဒုက္ခကုတို့ပြောတဲ့အတိုင်းကိုကျင့်သီလကဘုဟုမအောင်လုပ်ပါဟုတ်လားမအောင်လုပ်ပါကိုဆိုထားတဲ့ဒိဋ္ဌာမတက်မြေရုပ်ကိစ္စပါဟုတ်လားအဲ့တော့ဒီလိုတိုက်တဲ့အတွက်ဒုက္ခဆူချပ်ပြီးဦးမယ်ဟုတ်လားဒီကိုကျင့်သီလမှန်တယ်အတွက်တတိယံတိုင်း tu dragu je pantanju te narede dvoje မော်ရီကြီးတောင်းမယ်မော်ရီကြီးပြင်မယ်လုတ်တာပထမတာအမှားဒီမော်ဒယ်စတိုင်းဆွေးပြလာနေတော့မရဒီခါနဲ့တော့အောင်မြေလို့ပြောတာဒီအောင်ရလောက်တော့မှဘယ်တော့မှမဟုတ်မဟုတ်ရှင်းကားမှာတတိယကုကိုကျုပ်တော့ခါနဲ့ပြာလို့ဟဲ့ပြလာတယ်ဒီဒီတော့တူတူအောင်ဆုံးပြမှာပါ IG itu karena keuntungan yang dakwah Nah kalau tidak menunggu Yuyu TV cintum Fadija atau tidak kutu kasirna IG itu Mimi itu ya dilumiu Mimi itu ya pata Mimi itu ya jijimu dulu တပါတိပိတိအောင်ကျင့်သုံးဖောက်တည်ကြရသောအတိတ်အမြတ်သာပါဒလူကြောင့်သူသုံးစံတောင်း နေကြကုန်သောရှမ်းလာဘူးဒီလျှောဆွေတော်မျိုးတော်ပေါင်းတို့သည်ယနေ့ကြုံတွေ့နေရသောဒုက္ခကိုဆင်းရဲအပေါ်ဒီနေ့ကြုံတွေ့ရမယ့်ဒုက္ခကိုဆင်းရဲအပေါ်ဒီဘဝကြုံတွေ့ရမယ့်ဒုက္ခကိုဆင်းရဲအပေါ်နောင်နောင်ကြုံတွေ့ရမယ့်ဒုက္ခကိုဆင်းရဲအပေါ်မှာလုံးလောက်ကြ၍ မိမိတို့ဘဝမြင့်တဲ့မြင့်တင်တဲ့တင်ပြီးဘုရားရှင်မေတ္တာရာတုသာရာဖြစ်တော်မူပါလို့ရောက်ရာရောက်ကြောင့်တဲ့ပေါ်ပေါ်ဒီလာမျိုးတို့တွင်မိမိတို့နှစ်တဲ့ပေါ်ပေါ်ဒီဆုဖြစ်မေတ္တာတို့ဝင်ဆောင်နိုင်ကြပါစေ။